ဒီနေ့သာသနာတော်နှစ်2564ခုကောဇာတက္ကီ1382ခုတဇောင်မုံလာဇန်8ရက်2020ခုနှစ်17လပိုင်း22ရက်အန္တခင်းခါကာလ စကိုင်းတိုင်းဒေသကြီးစကိုင်းမြို့ရွှေမွန်ရက်ွက်တစ္ဆာရွှေစီကျောင်းတိုက်တွင်မှာ ဥပုပ်တရေများစောက်တည်ပြီးတော့ဥပုပ်တရားတော်များ နာယူကြည်ညိုမှတ်သားကြမယ်အချိန်တော့ဒီကနေ့ဓမ္မဒါနအလှရှင်များ ဖြစ်ကြတဲ့နှစ်ဖက်သောမိဘများ ဖြစ်သောတကကြီးဥခွေတကမာကြီးဒေါ်တင်လှိုင်တကကြီးဥအောင်ကျင်တကမာကြီးဒေါ်လှနှစ်ဖက်မိဘများကိုအမှုထားပြီးတော့ဒေါက်တာမြင့်ကျော်ဒေါက်တာချူချိုဝင်းခရမ်းမြို့ရန်ကုန်တိုင်းတဲ့ ဒီဒကာကြီးဒကမာကြီးတို့ရဲ့29နှစ်မြောက်မင်္ဂလာနှစ်ပတ်လည်ဖြစ်ဖြင့်ဓမ္မဒါနဓမ္မပူဇာကုသိုလ်ကောင်းမှုများပြုလုပ်ထားကြတယ်။ဒါကြောင့်သူတို့ရဲ့တရားအလှူဖြစ်ဖြင့်45မိနစ်ခန့်မြအချိန်ယူပြီးတော့တရားဒေသနာများနာယူမှတ်သားကြမယ်နော်။ဒါဒီနေ့ လိုင်းမောကနေတရားနာနေကြတဲ့ပေသက်တွေရောဓမ္မဒါနအလှရှင်များ ဖြစ်ကြတဲ့ဒကာကြီးဒကာမကြီးတွေရောအလုံးဘလို့တရားစကားမျိုးကိုဘုံဘုံတို့ပြောကျင်တော့ဆိုတော့နှလုံးစိတ်ဝမ်းငြိမ်းချမ်းစေဖို့မိမိတို့ရဲ့ဘဝမှာ စိတ်နှလုံးချမ်းချမ်းသာသာရှိသေးဖို့ဘလို့နေထိုင်ကြမလဲဘလို့ကျင့်သုံးကြမလဲဆိုတာလေးနဲ့ပတ်သက်ပြီးတော့ပြောခြင်းမှာကိလေသာမကင်းကြသေးတဲ့တတ္တဝါတွေဖြစ်တဲ့အတွက်ကြောင့်စိတ်နှလုံးဟာအကြောင်းမျိုးမျိုးကြောင့်ပူလောင်ကြရတယ်ပင်ပန်းကြရတယ်ဆင်းရဲကြရတယ်စိတ်ဆင်းရဲတာကိုစိတ်ချမ်းသာစေတဲ့ဆေးဆိုတာလဲ ရှိတာမဟုတ်ဘူးပြင်မဲ့လောကမှာရှိတယ်ဆိုရင်လည်းပဲမြတ်စွာဘုရားရဲ့တရားတော်တွေပဲရှိတယ်ပေါ့နော်ကိုယ့်ရဲ့စိတ်နှလုံးကိုငြိမ်းအေးအောင်ချမ်းသာအောင်ဆောင်ရွက်ပေးနိုင်တဲ့ဖန်တီးပေးနိုင်တဲ့အရာမြတ်စွာဘုရားရဲ့တရားတော်တွေပဲဒါကြောင့်မြတ်စွာဘုရားကသူ့ကိုယ်သူ အတုမဲ့တမားတော်ကြီးလို့ဒီလိုလည်းပဲခံယူတယ်ပေါ့ မြတ်စွာဘုရားဟောခဲ့တဲ့တရားဒေသနာတွေဟာစိတ်ချမ်းသာဖို့အတွက် အကောင်းဆုံးရှင်းနည်းတွေလို့ဒီလိုလည်းပဲပြောလို့ရတယ်ပေါ့နော်။တော့စိတ်နှလုံးကိုချမ်းသာစေမဲ့ငြိမ်းအေးစေမဲ့နိလန်းများစွာတဲ့ကနော်ဒီကနေ့ပုံပုံတို့ရဲ့စိတ်ထဲမှာအလွန်မှနှိမ့်ချိုက်တဲ့အလွန်မှလည်းအရေးပါတယ်လို့ထင်တဲ့နီလန်လေးနှစ်မျိုးလောက်နော်အများကြီးပြောရင်လည်းပဲမှတ်သားရတာခက်ခဲပွဲရှိတယ်ပေါ့နော် နီလန်နှစ်မျိုးလောက်ဒီချိန်တို့လေးအတွင်းမှာကိုယ့်ရဲ့စိတ်နှလုံးကိုငြိမ်းအောင်ချမ်းသာအောင်နော်ကြိုးပမ်းအထောက်ကြဖို့ဒီနီလန်လေးနှစ်မျိုးကိုမှတ်သားကြည့်စေခြင်းနော်အဲ့တော့နီလန်နှစ်မျိုးကဘာလဲဆိုတော့သူများရဲ့အကြောင်းကိုမစဉ်းစားဘဲနဲ့ကိုယ့်အကြောင်းကိုပဲစဉ်းစားဖို့နံပါတ်1နီလန်ကဘုမနုဘဝမှာစိတ်တွေဆင်းရဲရတာပင်ပန်းရတာ ပူလောင်ရတာဆိုတာအကုသိုလ်တွေဖြစ်လို့နော်မကောင်းတဲ့စိတ်တွေဖြစ်လို့စိတ်တွေဆင်းရဲရတာတော့အဲ့ဒီအကုသိုလ်တရားတွေဆိုတာလည်းပဲများသောအားဖြင့်သူများအကြောင်းကိုစဉ်းစားမိရာတွေ့တော့မိရာကနေဖြစ်ကြတာကြီးပဲဘုံဘုံတို့စိတ်ထဲမှာမချမ်းမသာဖြစ်ရတိုင်းအကုသိုလ်တွေဖြစ်ရတိုင်းစိတ်ပူလောင်ပင်ပန်းမှုဖြစ်ရတိုင်းကိုယ်စိတ်လေးကိုပြန်ပြီးတော့စီစစ်ကြည့်မယ်ဆိုရင်သူများအကြောင်းတွေကိုစဉ်းစားနေတာကို အမိဖမ်းကြည့်လို့ရနိုင်တယ်နော် အကုသိုလ်တွေဖြစ်တိုင်းအဲတယောက်ယောက်ရဲ့အကြောင်းကိုတော့ကိုယ်ကောင်းတဲ့ထည့်ထားမိပြီဆိုတာကိုသိနိုင်တယ်ဟုတ်လားဒါကြောင့်နံပါတ်1စိတ်နှလုံးချမ်းသာစေဖို့ငြိမ်းအေးစေဖို့အတွက်နောက်မြတ်စွာဘုရားပေးခဲ့တဲ့နိလန်းလေးဟာပါလဲဆိုတော့သူများအကြောင်းကိုမစဉ်းစားဘဲနဲ့ကိုယ့်အတွက်အရေးပါဆုံးဖြစ်တဲ့ကိုယ့်အကြောင်းကိုပဲစဉ်းစားကြဖို့စဉ်းကျင်ကြဖို့နှလုံးသွင်းကြဖို့ဒါဆိုလို့ရှိရင်နှလုံးစိတ်ဝမ်းငြိမ်းအေးနိုင်တယ်ပေါ့နော် နောက်နံပါတ်2ပြောခြင်းတဲ့နီလန်းကဘာလဲဆိုတော့မိမိတို့ရဲ့စိတ်ကို အတိတ်နဲ့အနာဂတ်စီကိုမပြေးလွှားစေဘဲနဲ့ပစ္စုပန်မှာနေရာချပြီးတော့ပေးနိုင်ဖို့ဟုတ်လားဒီနီလန်းလေးစိတ်တွေဆင်းရဲရတယ်ပူလောင်ရတယ်ပင်ပန်းရတယ်ဆိုတာအတိတ်သို့မဟုတ်အနာဂတ်တစ်ခုခုကိုဒီစိတ်ကရောက်ရောက်နေလို့စိတ်ကဆင်းရဲရတာပင်ပန်းရတာ အကယ်၍သာပြစ္ဆုတ်ပံမှာဒီစိတ်ကိုနေရာချပေးနိုင်မယ်ပြစ္ဆုတ်ပံမှာဖြစ်နေတဲ့သဘောလေးကိုပဲဘုံဘုံတို့ရဲ့စိတ်ကလေးကိုနော်ကျက်စားနိုင်မယ်ဆိုလို့ရှိရင်ဘာမှဒီစိတ်ကဆင်းရဲစရာပင်ပန်းစရာပူလောင်စရာအကြောင်းမရှိဘူးဟုတ်လားဒါကြောင့်ဒုတိယနီလန်းကစိတ်ကို ပြစ္ဆုတ်ပံမှာထားဖို့ပေါ့နော်ဒါကျင့်သုံးဖို့အရန်ကြီးခက်တဲ့နီလန်းနေလည်းမဟုတ်ပါဘူးဒါမြတ်စွာဘုရားတပ်ပညုတဉာဏ်နဲ့ကြည်ပြီးတော့နှလုံးစိတ်ဝမ်းငြင်းအေးခြင်းတယ် ချမ်းသာခြင်းနဲ့ဆိုလို့ရှိရင်ဒီတိုင်းနေကြထိုင်ကြရမယ်လို့မြတ်စွာဘုရားမဟာကရုဏာပြဋ္ဌာန်းပြီးတော့ဟောထားတာတော့နီလန်ဒီကနေ့ဘယ်နှမျိုးပြောမှာနော်နှစ်မျိုးနော်သူတစ်ပါးရဲ့အကြောင်းကို မစင်သားဘဲနဲ့ကိုယ်အကြောင်းကိုပဲစင်သားဆင်ခြင်ကြဖို့အတိတ်အနာဂတ်စီကို စိတ်ကိုမရောက်စေဘဲနဲ့နော်ပြစ္ဆုတ်ပံမှာပဲဒီစိတ်ကိုနော်နေနိုင်အောင်ကြိုးစားဖို့ဒီနည်းနှစ်မျိုးပေါ့နော်အဲ့ဒါကိုမြတ်စွာဘုရားဟောခဲ့တဲ့ဒေသနာတွေကိုဓာတ်ရိုက် ဘုံတို့အခြေခံပြီးတော့ပဲပြောမှာပါဟုတ်လားသူများအကြောင်းကိုမစဉ်းစားဘဲနဲ့ကိုယ်အကြောင်းကိုစဉ်းစားဖို့မြတ်စွာဘုရားတိုက်တွန်းထားတဲ့ကာထာတော်လေးတစ်ပုဒ်ရှိတယ်ဘုရားဘာသာဝင်တွေရဲ့နားထဲမှာလည်းပဲအလွန်မှအရောက်များပါတယ်ဓမ္မပဒပါဠိတော်မှာမှတ်တမ်းတင်ထားတယ်နပရိတံဝီလောမာနိနပရိတံကတကတံအတ္တနောဝအဝခေယကတာနိအကတာနိသ အဓိပ္ပာယ်ကဘာပြောလဲဆိုတော့ပရိသန်သူတစ်ပါးတို့ဤဝီလုံးမာနီမလျော်ကြမ်းကြုတ်ရုပ်မာသောစကားတို့ကို နာအဝက်ခေယမကြည်မနှက်စိတ်ဝယ်မှတ်၍မပြက်ခါကအောက်မေ့ဆင်ခြင်၍မနေရ။ဟောသူများကိုမကောင်းတရားပြောတာတွေနော်အပြစ်တင်တာတွေရှုံချတာတွေကိုအကြောင်းမကောင်းပြောတာတွေကိုနော်စိတ်ထဲမှာမှတ်မထားနေတဲ့သူများကိုကိုဘာပြောပြောအဲ့ဒါကိုစဉ်းစားမနေနဲ့စဉ်းကျင်မနေနဲ့ နော်ကိုကောင်းတဲ့ကထုတ်နိုင်အောင်ကြိုးစားရမယ်ပေါ့ဆက်ပြီးတော့မြတ်စွာဘုရားဆုံးမတာကပရိသန်သူတစ်ပါးတို့ဤကတကတံပြုတ်သောအမှုမပြုတ်သောအမှုတို့ကိုနအဝခေယအလုတ်တစ်ခုဂယုပြု၍ကြီးရှုစင်ခြင်း၍မနေရတဲ့ဟောဒါလေးကြတော့ဓာတ်ရိုက်ပြောတာနော်သူများဘာတွေလုပ်တယ်ဘာတွေမလုပ်ဘူးဆိုတာကိုအလုတ်တစ်ခုကြီးတို့လုပ်ပြီးတော့အဲ့ဒါကိုခေါင်းထဲထည့်မနေနဲ့တဲ့ဟုတ်လား သူများဆိုတာဒီနေရာမှာကိုကလွဲရင်သူများပဲဆိုတာကိုလည်းပဲရိုးရှင်းရှင်းနားလည်ဖို့လိုတယ်နော်သူများလို့ပြောတဲ့အခါကိုယ့်အိမ်ကလူတွေမပါဘူးလို့ထင်ပါဆိုလို့တကယ်တမ်းကိုယ့်အိမ်ကလူတွေအကြောင်းစဉ်းစားရင်းနဲ့ပဲပူရတာလောင်ကြရတာအနည်းဆုံးလူကကိုယ့်ကိုအရှို့နိုင်ဆုံးလူပဲဟုတ်လားဒါကြောင့်သူများလို့ပြောလို့ရှိရင်ကိုကလွဲရင်သူများပဲအဓိကသူများကိုဘေးကလူတွေကပို့ပြီးတော့သူများပဲလို့နားလည်ဖို့လိုတယ်နော်အဲ့တော့မြတ်စွာဘုရားစိတ်ချမ်းသာခြင်းနဲ့ငြိမ်းအေးခြင်းနဲ့ဆိုလို့ရှိရင် သူများဘာတွေလုပ်တယ်ဘာတွေမလုပ်ဘူးဆိုတာကိုမစင်သားနဲ့တဲ့သူသူဘာလုပ်လို့ပေါ့ဆိုလိုတာကဟုတ်လားအဲ့လိုဆိုရင်ဘာလုပ်ရမှာတော့ဘာကိုစဉ်းစားရမှာတော့ဘာကိုဆင်ခြင်ရမှာတော့ဆိုတော့အတ္တနောဝအဝခေယကတာနိအကတာနိစအတ္တနောဝမိမိဤသာလျင်ကတာနိအကတာနိစပြုတ်သောအမှုတို့ကို၎င်းအကတာနိစမပြုတ်သောအမှုတို့ကို၎င်းအဝခေယစဉ်းစားဆင်ခြင်သုံးသပ်ရ၏တဲ့ သူများအကြောင်းမစဉ်းစားနဲ့ဒါနဲ့မစုအကြောင်းစဉ်းစားရမှာတော့ဆိုတော့ကိုယ်အကြောင်းကိုစဉ်းစားအားလို့ပြောတာဟုတ်တာပေါ့ကိုယ်အတွက်အရေးကြီးဆုံးကကိုယ်ပဲလေကိုယ်ကောင်းအောင်ဆုအောင် လုပ်တာလေတကယ်တမ်းအဓိကကကိုယ်ပဲဘယ်သူမှကိုယ်လောက်ကိုယ်ကို လာပြီးတော့လုံနိုင်တာမရှိဘူးကိုယ်လောက်ကိုယ်ကိုချမ်းသာစေတာဘယ်သူမှမရှိဘူးကိုယ်လောက်ကိုယ်ကိုဆင်းရဲစေတာလည်းဘယ်သူမှမရှိဘူးဒါကြောင့်ကိုယ့်ကိုယ်ကိုအကောင်းဆုံးကင်တွယ်နိုင်တတ်ဖို့အတွက် ကိုเจ้าကိုပဲစဉ်းစားကိုเจ้าကိုပဲဆင်ញင်ကိုเจ้าကိုပဲသုံးသပ်ရမယ်ဟုတ်လားအဲ့ဒါကိုเจ้าကိုစဉ်းစားလို့ရှိရင် သူများအကြောင်းကိုစဉ်းစားတဲ့အနေအထားတွေကလည်းပဲဘုံဘုံတော်တွေရှောင်ကျင်ပြီးသားဖြစ်သွားတယ်တချို့ကပြောကြတာရှိတယ်သူများအကြောင်းမစဉ်းစားနဲ့လို့ပြောတာတော့လွယ်တယ်ဒါပေမဲ့အမြဲတမ်းစဉ်းစားမိစဉ်းစားမိနေတယ်ဘယ်လိုလုပ်ပြီးတော့သူများအကြောင်းကိုမစဉ်းစားဘဲနဲ့တပြည့်လိုနေရမှာတော့ဟုတ်တယ်ချိန်တော်တော်များများသူများအကြောင်းတွေကြီးခေါင်းထဲရောက်နေနော် အဲ့ဒါသူများအကြောင်းကိုစဉ်းစားတာကိုကိုယ်စိတ်ထဲကတိတ်ပြီးတော့မနှစ်မြို့ဘူးမကြိုက်ဘူးကိုကိုကိုမကြိုက်ဘူးဆိုရင်ဘာနဲ့အစားထိုးသင့်လဲလို့မင်းကိုအကြောင်းကိုစဉ်းစားတာနဲ့အစားထိုးသင့်တယ်ကိုအကြောင်းကိုစဉ်းစားလို့ရှိရင်သူများအကြောင်းကိုစဉ်းစားလို့စဉ်းစားစရာမလိုသလိုဖြစ်သွားတနည်းအားဖြင့်ဟိုကိုအကြောင်းကိုကောင်းကောင်းသိလေလေသူများအကြောင်းကိုတိတ်ပြီးတော့စိတ်မဝင်စားလေလေတိတ်ပြီးတော့မစဉ်းစားခြင်းလေလေဟိုစဉ်းစားဖို့တိတ်မလိုအပ်ဘူးလို့နားလေလေလေပေါ့ကိုဘုံဘုံတို့ကဒါ ကိုယ်တိုင်ပုံပုံစဉ်းစားကြည့်တယ်ပေါ့နော်။ဘာကြောင့်သူများအကြောင်းတွေကိုခေါင်းထဲရောက်ရောက်နေလေ။ကိုယ်အကြောင်းကိုကိုခေါင်းထဲကိုတိတ်မထဲလို့ကိုယ်အကြောင်းကိုခေါင်းထဲမထဲတဲ့အခါကျတော့ကိုယ်အကြောင်းကိုကိုမှန်မှန်ကန်ကန်မသိဘူး။မှန်မှန်ကန်ကန်မသိတော့သူများအကြောင်းတွေကိုစိတ်ဝင်စားစရာကောင်းတယ်လို့ထင်နေတာ။တကယ်တမ်းကကိုယ့်အတွက်စိတ်ဝင်စားစရာကောင်းဆုံးကကိုယ်အကြောင်းပဲ။ဆိုကြပါစို့ ကိုအကြောင်းကိုသာမှန်မှန်ကန်ကန်သိရင်သူများအကြောင်းကိုစဉ်းစားမိမှမဟုတ်ဘူးဆိုတဲ့စကားလေးကိုကောင်းကောင်းနားလည်စေခြင်းကိုအကြောင်းကိုဘလို့မှန်မှန်ကန်ကန်သိရမှာတော့နော်ဘုံဘုံတို့တွေမှာနော်မပြေလည်သေးတဲ့ပြဿနာတွေအများကြီးရှိတယ်နော်မဖြေရှင်းရသေးတဲ့အရှုပ်အထွေးတွေအများကြီးရှိတယ်ဟုတ်လားပြောလို့ရှိရင်ဘုံဘုံတို့တွေကကိုအကြောင်းကိုကောင်းကောင်းသိရင်အော်ငါတနာစရာအနေထားမလွတ်သေးဘူးဆိုတာကိုကောင်းကောင်းသိနိုင် တေချာစဉ်းစားကြည့်ကိုမှပြဿနာတွေနော်အရှုပ်ထွေးတွေတန်းလန်းနဲ့နေရတာတကယ်တကယ်ကနော်အတိတ်ကာလကပြုခဲ့တဲ့အကုသိုလ်တွေနော်အကျိုးပေးခွင့်သာရင်အကျိုးပေးမယ်ဆိုတဲ့အနေအထားတွေတကယ်တမ်းကဒီခန္ဓာမှာကမ္မပစ္စယတတ္တိအနေနဲ့လိုက်နေတာရှိတယ်အဲ့ဒါတွေကိုဘုံဘုံတို့ခြေဖြက်ပြီးပြီလားလို့ကိုကိုကိုမေးမယ်ဆိုရင်ဘယ်လိုပြောမခြေဖြက်ရသေးဘူးနော်အချိန်မရွေးသေးပြီးတော့အချိန်မရွေးအတိတ်ကပြုခဲ့တဲ့အကုသိုလ်ကံတွေကကိုယ်နှိမ့်ဆက်နိုင်တယ်အဲ့တော့ကို့မှာအဲ့ဒီတာဝန်ကြီးရှိသေးတယ်ဘာလဲ အဲ့ဒီအကုသိုလ်ကံတွေကိုခြေဖြတ်ဖို့ကိုယ်မှာတာဝန်ရှိတယ်အလုပ်ရှိတယ်ဟုတ်တယ်မဟုတ်လားပြီးတော့အနာဂတ်မှာလည်းပဲဘုံဘုံတို့တွေဟာတော့မကောင်းတာတွေကိုလှုပ်ခွင့်ပြောခွင့်ဆိုးခွင့်အများကြီးရှိနေတယ်ပြောရရင်စိတ်ရမှားယွင်းမှုတွေနော်အတိတ်ကလည်းမှားခဲ့တာအခုလည်းပဲအဲ့ဒီမှားတဲ့တတိယပျောက်ပြီလားမပျောက်သေးဘူးအနာဂတ်လည်းပဲမှားအောင်မှာပဲမသိသေးဘူးဘဝအကြောင်းကိုမသိသေးဘူး မသိသေးတဲ့အခါကျတော့နော်မမောမှုတွေမကျေနပ်မှုတွေအဲအဲ့ဒါတွေကိုအခြေခံပြီးတော့နော်ကာယကံမှားယွင်းမှုဝစီကံမှားယွင်းမှုမနောကံမှားယွင်းမှုကံသုံးပါးမှားယွင်းမှုတွေအနာဂတ်မှာဘုံဘုံတို့မှာဖြစ်လက်တန့်နေတေချာပေါက်မှားယွင်းနိုင်ခွင့်အဖြစ်နေတော့ရှိနေတယ်အဲ့ဒီဥစ္စာကိုဘုံဘုံတို့တွေဟာနော်တစ်ချိန်မှငါမမှားစေရဘူးအခုလည်းပဲငါမမှားစေရဘူးလို့အဲ့လိုဘုံဘုံတို့မှာလုံနိုင်တဲ့အနေအထားမရှိဘူးအဲ့တော့ကိုယ့်ရဲ့အခြေအနေမှန်ကိုသိဖို့ဆိုတာအဓိက အဲ့ဒါကိုပြောတာအဲ့တော့ဘုံဘုံတို့မှာနော်စိတ်ထဲမှာမှားယွင်းမှုတွေကိုအခြေခံပြီးတော့နော်မဟုတ်တာတွေကိုနော်ဖြစ်ပေါ်စေနိုင်တဲ့အနေအထားတွေရှိသေးတယ်အဲ့ဒါလို့ဆိုရင်အဲ့ဒါတွေကဘာတွေကိုဆက်ပြီးတော့ဖြစ်စေမှာတော့ဆိုတော့ဆင်းရဲဒုက္ခတွေကိုပဲဖြစ်စေမှာပဲအဲ့တော့ပြောရလို့ရှိရင် ကိုဒုက္ခနဲ့ကိုကို မရှင်းရသေးဘူးရှုပ်နေတယ်ပေါ့ဟုတ်လားအဲ့ဒါဆိုရင်ငါဒါတွေကိုရှင်းအောင်လုပ်မယ် ငါ့ကိုငါပို့ပြီးတော့အည်အသွေးရှိအောင် လုပ်မယ်နော်လိုချင်စရာနဲ့တွေ့ရင်လိုချင်မှုမကျေနပ်စရာနဲ့တွေ့ရင်မကျေနပ်မှုတို့ဒီသမျိုးကြဖြစ်နေတဲ့ကိစ္စကြီးကိုငါလျှော့ချနေအောင်နော်နဲတဲ့နဲအောင်ငါလုပ်မယ်ဆိုတဲ့စိတ်ကူးမျိုးရှိရမယ်ပေါ့နော်ဒါတစ်ချက်ပေါ့နောက်တစ်ချက်ကဖုံဖုံကောင်းတဲ့ပေါ်လာတာတွေတခုကတေချာပေါက်အနာဂတ်မှာရင်ဆိုင်ရမယ်တေခြင်းတရား အဲ့ဒီသေခြင်းတရားရဲ့ရှေ့အနားလေးမှာအများစုတွေ့ကြတဲ့နာခြင်းတရားဟုတ်လားအဲ့ဒီသေခြင်းတရားနဲ့နာခြင်းတရားအတွေးလိုက်လေဘုံဘုံကမှတ်စေခြင်းဟုတ်လားဘလောက်ကံကောင်းတယ်ပြောပြောသေကာနီးတော့အ ਨੇ ဆုံးတော့နာကြရတာပဲတော့အများစုကတော့မသေးခင်ကိုပဲခဏခဏနာကြရတယ်အဲ့ဒီနာခြင်းသေခြင်းနဲ့တွေ့လာလို့ရှိရင်ငါဟာငါစိတ်ကိုချမ်းသာနိုင်တဲ့အရေးအသွေးရှိသလား ဒါကိုစဉ်းစားရမယ်မြတ်စွာဘုရားတော့ဟောတယ်နော်ကိုယ်သာနာပါစေစိတ်မနာစေနဲ့လို့ဟောထားတယ်နော်အဲ့ဒါကိုငါအပြည့်အဝကျင့်သုံးနိုင်သလားနော်ကိုနာတယ်စိတ်နာတယ်ဆိုတာဒါအလုံးနားလေနော်ယောဂဖြစ်တာကိုနာတာပေါ့နော်စိတ်နာတယ်ဆိုတာကဒီယောဂဖြစ်နေတဲ့အနေအထားကြီးကိုပဲငါလို့ငါဥစ္စာလို့ထင်လိုက်တော့စိတ်ထဲကနော်စိုးရင်တာတွေငိုကြွေးတာတွေ နော်ခံရခက်တဲ့သဘောတွေဖြစ်လာတာကိုဒါစိတ်နာတယ်လို့ပြောတာအဲ့တော့ဘုံဘုံတို့မှာကိုနာတိုင်းနာတိုင်းစိတ်မနာအောင် နေတတ်တဲ့အရေးအသွေးကလည်းပြပြဝဝမရှိသေးဘူးဟောပြောပြောရရင်ကို့မှာလှုပ်ရှားတယ်အရေးပါတဲ့လှုပ်ရှားတယ်တူတူတန်လန်းနေပေါ့နော်ဟုတ်တယ်မဟုတ်လားဒါနာခြင်းကိုရင်မဆိုင်နိုင်ဘူးဆိုတဲ့သဘောပေါ့အဲ့ဒါလိုပဲသေတော့မယ်ဆိုတော့ဘလို့လဲပို့ပြီးတော့တောင်ရင်မဆိုင်နိုင်သေးတယ်ဘာဘူးလို့တော့ဘဝရဲ့ပုံမှာ အလွန်မှကိုပဲမမောတဲ့တွေ့တာတဲ့သဘောကကြီးကြီးမားမားရှိနေတယ်။အခုလို့ရှိနေတာတော့ဒီဘဝရဲ့သဘောဘဝရဲ့ဖြစ်စဉ်ဟာဘလို့လို့ဘုံဘုံတို့မှာမှန်မှန်ကန်ကန်မသိသေးဘူး။တစ္ဆာလေးပါးကိုပရိဝေဒဆိုင်အောင် မသိသေးဘူး။မသိတဲ့အခါကျတော့ပြောရရင်ဘဝကိုအကောင်းထင်တယ်ပေါ့။ဘဝကိုအကောင်းထင်တဲ့အခါကျတော့ဘဝပေါ်မှာမမောတဲ့သဘောတွေဟာကြီးကြီးမားမားရှိတယ်။ကိုဘဝကိုတင်မဟုတ်ဘူးတခြားသူတွေရဲ့ဘဝကိုပါမမောထားတာရှိတယ်။ ငါလို့လှုပ်ထားတဲ့ငါဥစ္စာလို့လှုပ်ထားတဲ့အရာတွေရဲ့ပုံမှာအကြီးအကျယ်မက်မောမှုတွေဘုံဘုံတို့မှာရှိနေတယ်အဲ့ဒါတေခြင်းတရားနဲ့တွေ့ပြီဆိုရင်ဘာဖြစ်လို့အစင်မပြေတာတော့ဘာဖြစ်လို့ကြောက်ကြတာတော့ဆိုတော့အဲ့ဒီကိုမက်မောဆွဲလန်းထားတဲ့အရာတွေနဲ့အပီးတိုင်ခွဲကြရမှာဆိုတော့ဘလို့လှုပ်ပြီးတော့ဒီလိုဟာစိတ်ချမ်းသာနိုင်မလို့ဒါရိုးရိုးလေးတွေးကြည့်တာတချို့ကသေမှာမကြောက်ပါဘူးသေတဲ့နေ့မွေးတဲ့နေ့သေတာဖြက်ကနေပြီးသွားတာပဲလွယ်လွယ်လေးပြောရတာဟုတ်လားအများစုက ငါတို့သေတော့မှနဲ့တူတယ်လို့သိပြီးမှပဲသေကြတာများတယ်အဲ့ဒီသိတဲ့အချိန်မှာအများစုကတော့ပုံကြသွားကြတာပဲများပါတယ်ဟုတ်လားဒါကြောင့်တချို့ကခပ်ပေါ်ပေါ်သေခြင်းတရားကိုရင်ဆိုင်နိုင်ပါတယ်လို့ကိုယ့်ကိုယ်အထင်ရောက်နေတဲ့ပုံကိုယ်တွေကိုနည်းနည်းပြောကျင်တယ်ပေါ့နော်အဲ့ဒါဘုံဘုံကဘယ်လိုလေးပြောတဲ့နော်အလေးအထရှိလဲဆိုတော့ကိုယ်စကားလေးကိုအမှတ်ရတယ်ပေါ့အဲသေခြင်းတရားကိုမကြောက်သလားကြောက်သလားဆိုတာကိုသိချင်ရင် ကိုမှရှိတဲ့စည်းစိမ်ဥစ္စာတွေကတဝက်လောက်အလကားဆုံးရှုံးကြည်သမ်းမှာစိတ်နဲ့စိတ်ဘလို့နေမလဲကျေနပ်မလားမကျေနပ်ဘူးလားဘယ်ကျေနပ်မလို့ငိုကြမယ်ပေါ့နော်တချို့ဆိုရင်စည်းစိမ်တွေပျက်စီးသွားတယ်ဆိုဘလို့တော့ငိုမယ်ပေါ့ကိုင်ကိုချစ်ရတဲ့ကိုယ့်အိမ်ကလူတွေသေးကြည်စမ်းမှာပျက်စီးကြည်စမ်းမှာဘလို့နေမလို့စိတ်ဆင်းရဲမယ်ပေါ့ဆက်ပြီးတော့စဉ်းစားကြည့်သေးခြင်းနဲ့အဲ့ဒီတတိတတိသားနဲ့တစုံတယောက်နဲ့ကိုနဲ့ခွဲရတာတောင် ကိုယ်စိတ်ထဲမှာအကြီးအကျယ်တုံ့လောက်ခြောက်ခြားနေသေးတယ်ဆိုရင်ကိုယ်သေးတဲ့အချိန်မှာအားလုံးနဲ့ကိုယ်နဲ့ခွဲရလိမ့်မယ်အဖြေဘယ်လိုထွက်မယ်ထင်လဲအကြီးအကျယ်တုံ့လောက်ခြောက်ခြားလိမ့်မယ်ဟုတ်လားဒါကြောင့်တသိတဒေတာလေးကိုတောင်စွန့်လွတ်ဖို့ခွဲခါဖို့ခက်ခဲနေတဲ့လူတွေအနေနဲ့အားလုံးကိုထားခဲ့ရတော့မယ်ဆိုတဲ့အနေအထားမျိုးမှာတရားသာမရှိဘူးဆိုရင်တော့ဘလို့မှအဆင်ပြေစရာမရှိဟုတ်တယ်မဟုတ်လားအဲ့တော့ဒါဘာတွေပြောနေတာတုန်းဘုံဘုံက သူများအကြောင်းကိုစဉ်းစားရင်အကုသိုလ်ဖြစ်တယ်စိတ်တွေဆင်းရဲရတယ်ပူလောင်ရတယ်ပင်ပန်းရတယ်ဒီအထိလူတွေဟာနားလေတယ်သိတယ်လက်လက်ခံတယ်ဒါပေမဲ့စိတ်ထဲကိုသူများအကြောင်းကလည်းပဲမရောက်ဘူးလားဆိုတော့လေရောက်တာပဲအဲ့လိုဆိုရင်သူများအကြောင်းကိုမရောက်အောင်ဘလို့ဖယ်ထုတ်မတော့နီလန်ကဘာလဲအခုဒီမှာရိုးရိုးလေးကိုအကြောင်းကိုပဲစဉ်းစားအဲ့တော့ကိုအကြောင်းကိုကလည်းစဉ်းစားတတ်ဖို့လိုတယ်ပြီးပြီးပြင်းပြင်းလေးလေးနဲ့နဲ့မစဉ်းစားတဲ့ခါကျတော့ကိုအကြောင်းကိုစဉ်းစားကိုယ့်ကိုအဟုတ်ကြီးထင်တဲ့တူတူကလည်းရှိနေတာပဲဟုတ်လားကိုယ့်ကိုဟုတ်တယ်ထင်နေတာ ဟုတ်လားအခုဘုံဘုံပြောတာလေးတွေဟာဘာမှလက်မခံနိုင်ကြမရှိဘူးနော်နောက်အတိတ်ကပြုခဲ့တဲ့အကုသိုလ်ကံတွေဒါတော့ဒါတော့မမြင်နိုင်လို့သို့တော့မြတ်စွာဘုရားဟောတဲ့ဒေသနာတွေကိုအခြေခံပြီးတော့ဒါကိုသိနိုင်တယ်အကျိုးပေးခွင့်မတောင်းဘူးရမှားယွင်းမှုတွေကိုမဖြစ်စည်းရသေးဘူးစိတ်ကမှားပြီဆိုရင်အလုပ်တွေပြောတွေအတွေးတွေကလည်းမှားမှာပဲအဲ့ဒါဒုက္ခရဲ့နော် အရင်အမြစ်တွေပဲလေဟုတ်လားဒါကလေးလေးနဲ့နဲ့ကြည့်ရရှုတော့ပေါ့နောက်တစ်ချက်ဘုံဘုံဘာပြောတော့ကိုเจ้าကိုစဉ်းစားတဲ့နေရာမှာနာခြင်းသေခြင်းကို ရင်ဆိုင်နိုင်တဲ့အစွမ်းမရှိသေးဘူးဟုတ်လားပြပြဝဝမရှိသေးဘူးအတကူမှလှုပ်ရှားတဲ့အလုပ်တွေမှာတဘုံကြီးအရေးပါတဲ့အလုပ်တွေဟုတ်လားစဉ်းစားတဲ့အရာတွေတွေးတောတဲ့အရာတွေမှာတဘုံကြီးအဲ့ဒါတွေကိုမမြင်တဲ့အခါကျတော့အဲ့ဒါတွေဘေးချထားပြီးတော့ဘာမှကိုယ့်အတွက်ရေးမပါတဲ့သူများအကြောင်းပဲမလုပ်နေရတော့ခေါင်းနဲ့ထဲနဲ့အဲ့တော့ပူပြီးလောင်ပြီပဲဒါပဲ တော့ရိုးရိုးလေးနော်အဲ့တော့သူများအကြောင်းမစဉ်းစားခြင်းဘူးသူများအကြောင်းစဉ်းစားလို့ဖြစ်တဲ့ပူမှုလောင်မှုတွေကိုချုပ်ငိမ့်ခြင်းတယ်ဆိုရင်ကိုယ်အကြောင်းကိုဘာလို့အောင်တော့စဉ်းစားရမယ်အဲ့ဒါကိုယ်အကြောင်းကိုစဉ်းစားရင်ကိုယ်လိုအပ်ချက်တွေကိုကိုယ်မြင်လာမှာပဲလိုအပ်ချက်တွေမြင်မှာများလာရင်လူစွာကိုကိုချစ်တာပဲကောင်းသိချင်တာပဲမကြည့်လို့သာမသိတာဟုတ်သတိမထားမိလို့သာဦးဇင်းတို့တွေအမှတ်တမဲ့ဖြစ်နေတာဟုတ်လားကိုเจ้าကိုစဉ်းစားမှများလို့ရှင်အော်ငါဘာလေးလိုးနေတာငါဘလို့နေရမှာပူးပြီးတော့ကောင်းလာဖို့ပဲရှိဟုတ်လား ဟိုဘုံဘုံပြောမလို့ခေါင်းထဲမှာစဉ်းစားထားတာလေးတောင်ကြံနေတယ်။ဟောသူများကြောင့်စဉ်းစားပြီဆိုလို့ရှိရင်များသောအားဖြင့်ဘုံဘုံစောစောစဉ်းစားထားတာဘာတွေနဲ့ပတ်သက်ပြီးတော့လူတွေပြောကြတော့ဘာတွေနဲ့ပတ်သက်ပြီးတော့သူများအကြောင်းကိုစဉ်းစားမိတော့နော်ချစ်တဲ့လူတွေနဲ့ပတ်သက်ပြီးတော့စဉ်းစားတယ်မုန်းတဲ့လူတွေနဲ့ပတ်သက်ပြီးတော့စဉ်းစားတယ်။ဟုတ်တယ်မဟုတ်လား။တိတ်ပြီးတော့မချင်မမုန်းမသိတဲ့ပုံစံတွေဥပိ္ပခာသမားတွေကတော့တိတ်ပြီးတော့ခေါင်းထဲမရှိဘူးနော်။များသောအားဖြင့်ကိုယ်ကောင်းတဲ့နေရာဝင်ယူနေတာတွေကချစ်တဲ့လူတွေရဲ့အကြောင်း မုန်းတဲ့လူတွေရဲ့အကြောင်းမမုန်းတဲ့လူကလည်းပဲမခေဘူးနော်သူကလည်းပဲတခါတလေနော်စိတ်အနေထားပေါ်မူတည်ပြီးတော့အများကြီးနေရာဝင်ယူသေးတာပဲဟုတ်လားတော့ချစ်တဲ့လူတွေအကြောင်းဘာစဉ်းစားတော့အဲချစ်တဲ့လူတွေအကြောင်းဘာစဉ်းစားတော့ကောင်းစေခြင်းနဲ့အရင်ကောင်းစေခြင်းငါဟာလေးတွေဆိုဟုတ်လားကောင်းစေခြင်းနဲ့ကောင်းစေခြင်းတာနဲ့ပြဿနာမရှိသေးဘူးကိုကောင်းစေခြင်းတဲ့အတိုင်းမကောင်းဘူးလဲဆိုရောဟောဘာဖြစ်လာပြီတော့ဟာဒုက္ခရောက်ပြီအဲ့ဒီမှာအဲအဲ့ဒီမှာမှားတာနော်အဲ့ဒါချစ်တဲ့လူတွေနဲ့ပတ်သက်တဲ့ အကြောင်းကိုစဉ်းစားတဲ့ချွတ်ယွင်းချက်ကအဲ့ဒါရှိတယ်။တော့သူများကိုကောင်းစေချင်တာကောင်းတဲ့စိတ်တယ်ပေါ့နော်။ဒါပေမဲ့ကောင်းစေချင်လို့မကောင်းတဲ့အခါမှာစိတ်တူတာကတော့ဒါမိုင်မွေတဲ့သဘောဖြစ်သွားပြီလေ။သူများကိုကောင်းအောင်ကိုဘယ်လိုလုပ်လုပ်ပေးလို့ရမှာတော့။ဟုတ်လား။အဲ့တော့ကိုကိုတောင်ကိုကောင်းအောင်ဟာကိုစိတ်တိုင်းကြကို လုံနိုင်သေးတာမဟုတ်။အဲ့တော့လူတွေကတွေးကြည့်ရင်တော့ဒါကိုလည်းအပါဝင်ပေါ့လေ။ရေတော့ရေစရာပဲ။သူများမကောင်းရင်ရမ်းစိတ်တူတယ်ပေါ့နော်။မေးရကောင်းတယ်ဟုတ်လား သူများမကောင်းတာစိတ်မတိုးနဲ့ကိုမကောင်းတာကိုစိတ်တိုးဟုတ်လားတကယ်တမ်းအဲ့ဒါပို့ပြီးတော့ရင်းပါဘူးလားသူများမကောင်းလို့ကိုဘာလားမဖြစ်ဘူးကိုမကောင်းရင်ကိုဒုက္ခရောက်မှာအဲ့တော့လူတွေကကိုမျက်ခြေကိုမမြင်ပဲနဲ့ဟုတ်လားသူမျက်မျက်ခြေမြင်နေတာလေစဉ်းစားကြည့်စဉ်းစားကြည့်နော်အဲ့ဒါတွေကြောင့်မို့လို့ချစ်တဲ့လူတွေနဲ့ပတ်သက်ပြီးတော့စဉ်းစားရင်လေကောင်းစေခြင်းနဲ့ကောင်းအောင်ပြောပေးတယ်အင်းဒီထိရသေးတယ်ကိစ္စမရှိဘူးလုပ်ပေးဟုတ်လားဒါမဲ့နားလည်မှုရှိရမယ် အာ तू ကဘလို့သဘောဘလို့သဘာဝဘလို့ဇယိုက်နဲ့လာတယ်မသိဘူးငါကောင်းစေခြင်းတိုင်းကောင်းခြင်းမှာကောင်းမှာ तू သဘော तू တက်ကဘာတွေရမသိဘူးတတ္တဝါတူတယောက်စီရဲ့အကြောင်းကိုအသေးစိတ်သိတာဘုရားမှသိနိုင်တာလေဟုတ်တယ်မဟုတ်လားဒါကြောင့်မြတ်စွာဘုရားတရားဟောပြီဆိုရင်တော့အိန္ဒြေအနုအယင်ကိုကြည့်ပြီးမှဟောတာဟောအိန္ဒြေအနုအယင်ဆိုတာနားလည်အောင်ပြောရရင်လက်ခံနိုင်စွမ်းပေါ့သူယုံကြည်မှုဘလောက်ရှိတော့အာထုတ်နိုင်မှုဘလောက်ရှိတော့သိမြင်နားလည်မှုဘလောက်ရှိတော့ပြောရရင်အတိတ်ကသူ သူ့ရဲ့စိတ်တဲ့အည်အသွေးဘလောက်မြင့်မြင့်မာမာရှိတော့ဒီတရားကိုခံနိုင်တဲ့အည်အသွေးရှိသလားရှိမှမြတ်စွာဘုရားထည့်ပေးတာဟုတ်လားထည့်တရားခွက်မှမရှိတဲ့လူတွေကိုဘာလို့မြတ်စွာဘုရားတရားတွေထည့်မလို့ဟုတ်လားဒါကြောင့်မြတ်စွာဘုရားတရားဟောပြီဆိုရင်ပါလေလူကြည့်ပြီးတော့မှပဲဟောတာအဲ့တော့ဘုန်းဘုန်းတို့တွေကချစ်တဲ့လူတွေအကြောင်းစဉ်းစားရင်အဲ့ဒီအချက်ကမပါတော့ဘူးเนาะဇွတ်အတင်းဘာဖြစ်ခြင်းတော့ကောင်းစေခြင်းတယ်ဒါကြောင့်ဘုန်းဘုန်းတို့တချို့ရှောက်ကြတာရှိတယ် တပည့်တော်မိဘတွေကိုဘုံတရားလေးဟောပေးသမ်းပါတယ်မိဘတွေကိုဟုတ်လားဟောခိုင်းတာရှိရနော်ဟုတ်လားတချို့ကြောင့်လဲသားသမီးလေးတွေကိုဟောခိုင်းတာပေါ့အဲကိုယ့်အကိုကောင်းအောင်နေဖို့ဟိုအများကြီးမစင်သားမိတဲ့အခါကျတော့ကိုဘေးရလူတွေအတွက်ဘာဖြစ်နေတာတော့စိတ်ပူနေတာပေါ့နော် စိတ်ပူတာတော့ကောင်းပါတယ်ဟုတ်လားစိတ်ပူတာကောင်းတယ်ဆိုတာကောင်းစေချင်တာကိုကောင်းတယ်ပြောတာပေါ့နော်ဒါမှမဟုတ်ကိုဖြစ်စေချင်တဲ့အတိုင်းဖြစ်ချင်မှဖြစ်မယ်ပေါ့ဖြစ်တဲ့အခါဘာဖြစ်မှာတော့ဒုက္ခရောက်နိုင်တယ်အဲ ဒါချစ်တဲ့လူတွေနဲ့ပတ်သက်ပြီးတော့စဉ်းစားတာလေးနဲ့ပတ်သက်ပြီးတွေးမိတာကိုပြောတာချစ်တဲ့လူတွေအကြောင်းနဲ့ခေါင်းထဲရှိတာလားမဟုတ်ဘူးမုန်းတဲ့လူတွေအကြောင်းကလည်းခေါင်းထဲမှာအပြည့်ပဲမုန်းတဲ့လူတွေအကြောင်းကြတော့ဘုံဘုံတော့ဘလို့စဉ်းစားတော့အပြစ်တွေပဲစဉ်းစားအပြစ်တွေစဉ်းစားတဲ့ခါကျတော့ဘာဖြစ်တော့ပိုမုန်းတာပေါ့နော်ဟုတ်လားပိုးပြီးတော့စိတ်တိုင်းမကြဖြစ်အဲ့တော့ကိုပုံကြီးကဘလို့ဖြစ်နေတော့စိတ်တိုင်းမကြတဲ့ပုံကြီးပေါ့ဟုတ်လားအဲ့ဒါရောအေးချမ်းသလားဘယ်အေးချမ်းမတော့ အဲ့တော့မုန်းတဲ့လူတွေအကြောင်းကိုကိုစဉ်းစားတဲ့အခါမှာဘာမှကောင်းကျိုးမရှိဘူးအပြစ်မြင်တဲ့အစိတ်တွေနဲ့ကြီးစဉ်းစားတယ်ဒါပေမဲ့တခါတလေကျတော့လူတွေကဘာလေးကိုလက်ဆုပ်လက်ကင်ပြုတ်ထားတော့ပြုတ်ထားတော့ဆိုတော့သူတို့ကမှားနေတာကာဘာယူတာနော်ငါတို့ကမှန်နေမုန်းတဲ့လူကိုအပြစ်တင်မယ်ဆိုလို့ရှိရင်အဲ့ဒီအခန့်လေးရရှိတယ်ကိုကိုဘယ်လိုထင်နေတာတော့မှန်နေဟုတ်မှာပါမှန်ရင်လည်းမှန်မှာပေါ့နော်ဒါပေမဲ့သူတို့ကတော့ဘယ်လိုထင်တော့မှားတယ်ဟုတ်လား မှားလို့မျိုးမဟုတ်လို့မို့တဘာဝမကြလို့မို့ဘာဖြစ်တော့မုန်းနေအဲ့ဒါအပြစ်တွေပဲဒစိမ့်စိမ့်မြင်တယ်သူ့အတွက်လည်းဘာမှကောင်းတဲ့ဘက်မှာပြောင်းလဲသွားတဲ့အကြောင်းမရှိသလိုကို့အတွက်လည်းဘာမှအကျိုးရှိတာတော့မဟုတ်ဟုတ်လားဒါကြောင့်အကုသိုလ်တွေပဲဖြစ်ရတယ်သူများအကြောင်းစဉ်းစားတဲ့ကိစ္စတွေကိုဖုံဖုံတို့တွေဟာရက်တန့်တဲ့နေဆိုတဲ့မှန်ကန်တဲ့အမြင်ရှိရမယ်အဲ့လိုရက်တန့်တဲ့နေဆိုရင်ဘာနဲ့စားထိုးမလို့ကိုအကြောင်းကိုစဉ်းစားတာနဲ့စားထိုးရမယ်နော်ဒါကြောင့်မြတ်စွာဘုရားက ကိုအကြောင်းကိုစဉ်းစားရင်အလွန်အကျိုးရှိတယ်ဆိုတာနဲ့ပတ်သက်ပြီးတော့ဟောထားတဲ့ဒေသနာလေးတစ်ခုရှိတယ်သူကတော်တော်လေးနဲ့တယ်အတ္တနာစောရယတ္တနာပฏิမန္တေထအတ္တနာသောအတ္တဂௌတတတိမဒုက္ခံဘိက္ခုဝိဟာဟိတိဒါလေးနည်းနည်းလေးအာယုံပြုကြည့်မယ်နော်အတ္တနာစောတရတန်တန်ကိုကိုကိုစောတကတက်ပါတဲ့နော်စောတကတက်တယ်ဆိုတဲ့စကားလုံးလေးကြားဘူးတယ်မို့လားစောတကတက်တယ်ဆိုတာသူ့ရဲ့အပြစ်ကိုထောက်ပြပြီးတော့အကြောင်းပြချက်တောင်းတာ ဟုတ်တယ်မို့လားမင်းဘာကြောင့်ဒီလိုလုပ်တာတော့မင်းအလုပ်နေတာမှားနေတယ်ဘာဖြစ်လို့မှားတာတော့ဟုတ်လားစောတကတက်တာနော်အဲ့ဒါဘယ်သူ့ကိုစောတကတက်ရမှာကိုကိုကိုစောတကတက်ရမယ်တဲ့မင်းဒီလိုနေတာထိုင်တာကောင်းလားဒီလိုပြောတာဆိုတာကောင်းလားဒီလိုအချိန်နေဖြုံနေတာကောင်းလားအစရှိသဖြင့်ကိုယ့်ရဲ့ချွတ်ရင်းချက်မှားယွင်းချက်တွေကိုကိုယ့်ကိုမြင်အောင်ကြည့်ပြီးတော့အဲ့ဒါကိုထောက်ပြီးတော့မင်းဒီတိုင်းနေတာဟုတ်လားလို့ကိုကိုကိုဘာလုပ်ရမှာတော့စောတကတက်ရမယ်တဲ့ဘလောက်ကောင်းတဲ့အဆုံးပါလဲ အတ္တနာသောတယတ္တနာကိုကိုကိုသောတကတက်ပါပฏิမန်တေထအတ္တနာတဲ့ဟောသူကြတော့ပိုးပြီးတော့အသေးစိတ်သွားတယ်ကိုကိုကိုစုံစမ်းစစ်ဆေးပါတဲ့နော်တရားသူကြီးကရာဇောသားအမှုတွေကိုစစ်ဆေးတယ်လို့ကိုကိုဘာလို့အောင်တော့စစ်ဆေးရမယ်စုံစမ်းရမယ်ကိုကဘလို့အည်သွေးရှိတာကိုကဘလို့အနေထားရှိတာတော့ကောင်းတဲ့ဘက်မှာရောမကောင်းတဲ့ဘက်မှာရောဟုတ်လားမကောင်းတာတွေကိုဘယ်အတိုင်းတာထိပျော်မှုနေတုံးကောင်းတာတွေကိုဘယ်အတိုင်းဒီအထိပြင်းရည်နေတုံး အစရှိတဲ့ဖြင့်ကိုယ့်ရဲ့အခြေအနေမှန်တွေကိုသိအောင်စုံစမ်းရမယ်စစ်ဆေးရမယ်ကိုကိုကောင်းလားမကောင်းလားနော်မနဲ့လင်းလာရင်မှန်ကြည့်ကြတယ်ဘာလို့လဲကိုမျက်နှာလေးကိုစစ်ဆေးတာပေါ့ညစ်ကြေးတွေမြန်ပေးနေသလားပေးနေရင်တုတ်ပြစ်မယ်ပေါ့ပို့ပြီးတော့လှပအောင်လိမ့်ညချဲကြတာကောမရှိဘူးလားရှိတယ်အဲ့လိုပဲကိုယ်စိတ်ကလေးကိုစစ်ဆေးရမယ်မကောင်းတာတွေတွေ့ရင်ဖယ်ပြစ်မယ်ဟဲ့ပို့ပြီးတော့ကောင်းအောင်ဆင်မယ်ဟဲ့ဒီစိတ်မျိုးကိုပြောတာနော်ဒါကြောင့်မြတ်စွာဘုရားကိုကိုကိုစောရကတက်ရမယ် ကိုကိုကိုစုံစမ်းစစ်ဆေးရမယ်အဲ့ဒါလို့ဆိုရင်ဘာဖြစ်လာမလို့တဲ့သောအတ္တဂုတ်တာတတိမာဒုက္ခံဘိက္ခုဝိဟာဟိတိကိုကိုကိုသောတကတက်တဲ့လူကိုကိုကိုစုံစမ်းစစ်ဆေးတဲ့လူဟာတဲ့တတိနဲ့ပြည်စုံလာတယ်တဲ့သောအတ္တဂုတ်တာတတိမာကိုကိုကိုတတိနဲ့စောင့်ရှောက်လာတယ်တကယ်တမ်းကဘုံဘုံတော့ငါဘလို့အနေထားမျိုးရှိတုံးလို့မှန်မှန်ကန်ကန်သိလာရင်ငါမကောင်းသေးဘူးဆိုတဲ့အဖြေပဲထွက်လာမှာနော်ပုထုဇဉ်ပဲရှိကြတယ်လေဟုတ်လား မကောင်းသေးဘူးဆိုရင်ငါကောင်းအောင်လုပ်ရမယ်ဆိုတဲ့အဖြေထွက်လာတယ်ဒါလူတိုင်းကကိုယ့်ကိုစဉ်းစားရင်ဒီအဖြေထွက်မယ်နော်အဲ့လိုကောင်းအောင်လုပ်မယ်ဆိုလို့ရှိရင်တကယ်လက်တွေ့မှာကောင်းအောင်ဘယ်လိုလုပ်မလို့ဆိုတော့တရားဘာဝနာကျင့်တဲ့နီးနဲ့ပဲလုပ်လို့ရတယ်ဒါဘုံဘုံကလိုရင်းကိုဖြတ်ပြီးတော့ပြောလိုက်တာဟုတ်လားကိုကိုကိုတတိထားတဲ့နီးနဲ့ပဲအမှားမရှိအောင်လုပ်ရတယ်အဲ့ဒါကိုကိုစုံစမ်းစင်စင်တတိတွေရှိလာပြီးတော့ကိုယ်စိတ်ကလေးကလုံခြုံသွားမယ်လို့ပြောတာ အဲ့တော့ဒီနေမှာသတိရှိတယ်ဆိုတာနဲ့ပတ်သက်ပြီးတော့ဘုံဘုံကဘာလေးပြောရင်တော့ဆိုတော့ဂယုစိုက်တယ်ဆိုတဲ့စကားလုံးလေးကိုပြောခြင်းကိုကိုကိုဂယုစိုက်တယ်ကိုစိတ်ကိုဂယုစိုက်တယ်။အော်ခရီးသွားနေဆိုမိဘတွေကတာသမီကိုဟဲ့ဂယုစိုက်နော်ကိုကသွားမယ်ဆိုကြံရည်တဲ့တာသမီတွေကိုဟဲ့ဂယုစိုက်နေရဲ့နော်မလုပ်တာတော့ဂယုစိုက်ဆိုတဲ့စကားလေးကအရာအလွန်ကျယ်တယ်။နော်မဟုတ်တာမလုံးနဲ့လို့လည်းပဲအတိတ်ပဲတက်ရောက်တယ်။ကောင်းကောင်းကောင်းတာတွေကိုကြိုးစားလို့အတိတ်ပဲလည်းတက်ရောက်တယ် ကိုကိုကိုမဆင်းရအောင်ဒုက္ခမရအောင်ကာကွယ်ဆောင်ရှောက်ပြီးတော့နေလို့လည်းပဲအတိတ်ပဲတက်ရောက်တယ်ဂယုဆိုင်ဆိုတာလေးကဟုတ်လားအဲ့လိုပဲဘုံဘုံတို့တွေကကိုယ်စိတ်ကလေးကိုဂယုဆိုင်နေမယ်ဗာလေအတိတ်ပဲမမှားအောင်လုပ်တယ်ပေါ့နော်ဂယုဆိုင်တယ်ဆိုအမှန်တတိထားတာပဲတတိထားတာလွဲလို့ဒီတဘာဝတရားတွေပေါ်မှာဘုံဘုံတို့ကကောင်းအောင်ဒီပြင်းနီးနဲ့လှုပ်ဖို့ဆိုတာနီလန်မရှိဘူးတကယ်တမ်းကသူ့ကိုတတိထားတယ်ဂယုဆိုင်တယ်ဒါကူကကောင်းအောင်လုပ်နေတာမကောင်းတာမဖြစ်အောင်လုပ်နေတာဆိုကြပါစို့အဲဒီကလေးလေးတယောက် တနှစ်သားနှစ်နှစ်သားအရွယ်လေးနော်ဆော့တယ်တအားဆော့တဲ့အရွယ်လေးကိုထိန်းတဲ့လူကဘာလုပ်ရအောင်ဂယုဆိုင်ရတယ်ဂယုဆိုင်တယ်ဆိုတာဘာလို့သူ့ကိုကြည်နေတာပဲလေအမြင့်ကနေကြာမယ်ဆိုရင်မကြအောင်ကြည်နေမှာပဲသိမှာဟုတ်ဟုတ်တယ်မဟုတ်လားမတော်တာကောက်စားလိုက်မယ်ဆိုရင်လည်းမစားအောင်ဘာလုပ်ရအောင်တော့ကြည်နေရတယ်ဟောကလေးကိုဘာလုပ်တာအဲ့ဒါဂယုဆိုင်တာဂယုဆိုင်နေတယ်ဆိုတော့သူ့ကိုမျက်ခြေမပြတ်ကြည်နေတာကြည်နေတဲ့အခါကျတော့ तू မဟုတ်တာလုပ်မယ်ဒုက္ခရောက်မဲ့ကိစ္စကိုကတားနိုင်တယ်ဟုတ်တယ်မဟုတ်လား အဲ့လိုပဲကိုယ်စိတ်ကလေးကိုလည်းဘာလို့အောင်လို့ဂရုစိုက်မယ်တတိနဲ့ကြည်နေရမယ်ဒါပြောတာဟုတ်လားအဲ့တော့တကယ်လက်တွေကောင်းအောင်လုပ်တယ်ဆိုတာအဲ့ဒီတတိပဋ္ဌာန်နီးနဲ့လုပ်ရတာနော်အဲ့ဒါမြတ်စွာဘုရားကိုကိုကိုစောတကတက်တယ်ကိုကိုကိုစုံစမ်းစစ်ဆေးတယ်ဆိုလို့ရှိရင်ဒီလူရဲ့စိတ်ဟာတတိတရားနဲ့လုံခြုံလာတယ်တဲ့သူကသူဂယုစိုက်တက်လာတယ်ပေါ့နော်အပြစ်ကင်းအောင်နေတတ်လာတယ်အမှားနဲ့အောင်နေတတ်လာတယ်အဲ့တော့ဘာဖြစ်တော့ ဒုက္ခံဘိက္ခုဝိဟာဟိတိတဲ့နော်အဲ့လိုတတိလေးနဲ့ကိုယ်စိတ်ကိုစောင့်ရှောက်နေတဲ့လူကိုယ်စိတ်လေးကိုကိုဂယုစိုက်ပြီးတော့နေတဲ့လူဟာချမ်းသာလိမ့်မယ်တဲ့ဟောဘယ်ကနေဒီဒေသနာလေးအစဉ်အဆက်ကလေးနော်ဒီဒေသနာလေးဘလို့လေးတွားနေတယ်လဲဆိုတော့မြင်အောင်ကြည့်နော် ကိုကိုကိုစောရကတက်ပါကိုကိုကိုစုံစမ်းစစ်ဆေးပါဒါဆိုရင်အဲ့ဒီလူဟာကိုယ်စိတ်ကိုတတိနဲ့လုံခြုံအောင်စောင့်ရှောက်နိုင်လိမ့်မယ် စိတ်ကိုသတိနဲ့လုံခြုံအောင်စောင့်ရှောက်နိုင်ရင်ဒီလူချမ်းသာပြီတဲ့တူတူလေးနော်ဒေသနာလေးဘလောက်ကောင်းတော့ဟုတ်လားဒါကြောင့်ကိုအကြောင်းကိုပါလောက်အောင်တော့စဉ်းစားတဘာဝကြကြစဉ်းစားမဟုတ်သေးတာကိုမဟုတ်ဘူးလို့သိအောင်စဉ်းစားကိုအကြောင်းကိုစဉ်းစားလို့မှန်မှန်ကန်ကန်သိရင်သိတယ်လို့သူများအကြောင်းကောင်းတဲ့ရတမင်တောင်ထုတ်เสียလို့မှမဟုတ်မအားပါဘူးငါဟာနဲ့ငါရှုပ်နေဟုတ်လားငါငါကိစ္စနဲ့ငါဘာလို့အလုပ်တွေများနေတယ်ရှုပ်တာတော့မဟုတ်ဘူးအရှုပ်တွေရှင်းမယ်ပေါ့နော်ငါကိစ္စနဲ့ငါငါကောင်းတဲ့မှာငါမအားဘူး ကိုဘုံဘုံတော့သူများကြောင့်ဘာလို့ကောင်းနေထင်အားလို့ပေါ့ဒါပဲလေအာအာယာယာလူတွေပြောကြရရှိတယ်အလကအာအာယာယာအလုံးမရှိအကိုင်းမရှိ ကလေးကချေးပြောကြရရှိရနော်တရားဓမ္မရှုတော့ကြည့်မယ်ဆိုရင်များသောပုထုဇဉ်တွေကဘာတွေတော့ကလေးကချေးတွေကြီးပဲလေကောင်းတဲ့အလုံးသိမရှိဘူးအလုတ်လက်ကင်မရှိဘူးနော်လုံမိလောက်ရလုတ်တယ်တွေ့ရအာယုံနဲ့နေတယ်သူများအကြောင်းခေါင်းနဲ့တမင်ထဲ့တယ်မလို့အလိုလိုပြည်တယ်ဟုတ်လားဘာဖြစ်လို့တော့ ကို့အတွက်ကိုအရေးပါတဲ့ကို့မှာအလုံနဲ့အကင်နဲ့ဆိုသလိုမျိုးအရေးပါတဲ့အလုံမှာမရှိပဲကိုဟုတ်လားဒါကြောင့်ကို့မှာရည်ရွယ်ချက်ရှိရမယ်မျှော်မှန်းချက်ရှိရမယ်ဘာလုပ်မယ်ငါဘာတွေလိုအပ်နေတယ်ဘာဖြစ်အောင်ဘယ်လိုလုပ်မယ်ဆိုတဲ့စိတ်ရှိရမယ်အဲ့လိုဆိုရင်ကို့အကြောင်းနဲ့ကိုကို့မှာအလုပ်တွေရှိနေတဲ့အတွက်ကြောင့်သူများအကြောင်းခေါင်းနဲ့လာကြအကြောင်းမရှိဘူးဒါလက်တွေ့စဉ်းစားမိတာတွေကိုပုံမှန်ပြောတာဟုတ်လားဒါကြောင့်နှလုံးစိမ်ဝမ်းငြင်းအေးခြင်းနဲ့ချမ်းသာခြင်းနဲ့ဆိုလို့ရှိရင်တော့ဆေးဆိုင်မှာဆေးဝယ်တောက်เสียဆေးရတော့ရှိမှာမဟုတ်ဘူး နော်ဒီတရားဒီဟူသောရှေးပဲရှိမယ်နော်အဲ့ဒါရှေးနီးပေါင်းများစွာတည်းကဒီနေ့ဘယ်နှနီးပြောမယ်ပြောနှစ်နီးပြောမယ်နော်ပထမတနီးနဲ့နဲ့အချင်းကတော်တော်ကုန်သွားတယ်ဟုတ်လားအဲဒီနေ့တရားအလှရှင်ဒကမာကြီးကဖုံဖုံရဲ့တဲ့မနေ့ကရှောက်တယ်လေတရားနာတဲ့လူတွေကိုငိုင်းသွားအောင်ဟောလိုက်စမ်းပါတယ်အဲ့တော့ तू ကတော့ဟောတရားကိုစဉ်းစားပြီးတော့တန်ဝေကတွေရပြီးတော့အဲ့ဒီသဘောမျိုးရည်ရွယ်တာဖြစ်မှာပေါ့နော်ဟုတ်လားအဲအဲ့တော့ဖုံဖုံကတော့စဉ်းစားတာပေါ့ အဲဘလူနီးနဲ့မြန်ငိုင်သွားမလဲတော့လဲမသိဘူးပေါ့နော်ဟုတ်လားဒါပေမဲ့ကိုယ့်အတွက်တော့အကျိုးရှိတဲ့အတိပ္ပယ်ရှိတဲ့အကြောင်းအရာတွေဆိုလို့ရှိရင်တော့လူတွေဟာစဉ်းစားမိကြတာပဲများပါတယ်ဟုတ်လားအဲ့တော့ဒါဟိုငိုင်သွားအောင်ဟောရမယ်နေ့ကြတော့မှ Facebook ကလိုင်းရပျောက်နေသေးတယ်ဟုတ်လားအချင်းအနေနဲ့နောက်ကြတယ်နော်အဲ့တော့နောက်ထပ်နီးတနည်းကကြံသေးရင်နော်နောက်ထပ်နီးတနည်းမှတ်မိမလားစိတ်ကိုပြစ္ဆုတ်ပံမှာပဲနေနိုင်အောင်ကြိုးစားဖို့ နော်နှလုံးစိမ်ဝမ်းငြင်းအေးခြင်းနဲ့ချမ်းသာခြင်းနဲ့ဆိုရင်နော်ဖြစ်ခဲ့ပြီးသားမရှိတော့တဲ့အတိတ်တွေနော်မရောက်သေးတဲ့မဖြစ်သေးတဲ့အနာဂတ်တွေဒီကိုကိုယ်စိတ်ကိုနော်မပြေးလွှားစေပဲနဲ့နော်အိန္ဒိယရဒီပြစ္ဆုတ်ပံလေးမှာ နော်ဒီအရှိတရားလေးမှာနော်စိတ်ကိုကပ်ပြီးတော့ထားနိုင်အောင်ကြိုးစားဖို့ဒီနေ့ကတော့သူကအဆင့်အမြင့်ဆုံးနည်းလို့ဆိုခြင်းတယ်ပေါ့ဒီနည်းကိုအသုံးပြုမယ်ဆိုရင်စောတော်တုန်းကသူများအကြောင်းမစင်သားဖို့ကိုယ်အကြောင်းကိုစဉ်းစားဖို့ဆိုတာတွေကဒီထဲမှာလာပြီးတော့အကျုံးဝင်သွားမယ် ပြစ္ဆုတ်ပံမှာနေတယ်ဆိုတာနော်တတိပဋ္ဌာန်နဲ့ကင်းပြီးတော့နေလို့မှမရပဲကိုပြစ္ဆုတ်ပံမှာနေဆိုတဲ့စကားလေးရဲ့အကျယ်ကတတိပဋ္ဌာန်ကိုပွားလို့ပြောတာ ਨੇ အတူတူပဲဟုတ်လားပြစ္ဆုတ်ပံမှာနေနိုင်မှဘုံဘုံတို့ရဲ့စိတ်တွေဟာငြင်းအေးမှုချမ်းသာမှုရှိမှာတဖြည်းဖြည်းနဲ့အတိညာအစဉ်တန်မြင့်လာပြီးတော့နောက်ဆုံးဒုက္ခကလွတ်နိုင်မှာပြစ္ဆုတ်ပံမှာမနေဘဲနဲ့အမှန်တရားကိုသိဖို့ထုံးစံမရှိဟုတ်လားဒါမဲ့ဘုံဘုံတို့စိတ်ကပြစ္ဆုတ်ပံမှာနေလားဆိုတော့ မနေပါဘူးနော်အချိန်အများစုကဘယ်မှာပဲနေနေဒီစိတ်ကအတိတ်နဲ့အနာဂတ်မှာပဲနေနေတာနော်တကယ်တမ်းကအတိတ်ဆိုတာ ရှိတော့တာမဟုတ်ဒီမရှိတော့တာတွေကိုပဲဘုန်းကြီးတို့ဘုံဘုံတို့တွေကဘာလုပ်နေကြတော့စဉ်းစားရတယ်ခံစားရတယ်ပြောရရင် အတိတ်ဆိုတာက ထုတ်ပြီးတော့ခံစားတဲ့နဲ့ခံစားရမယ့်အရာတခုမဟုတ်ဘူးသင်္ကန်းသာယူရင်ကလွဲလို့တကယ်တမ်းကဘာမှသိပြီးတော့အသုံးကျတော့တဲ့အရာမဟုတ်ဘူးသူရှိမှမရှိတော့ပဲဘူးငါဘာတွေလုပ်ခဲ့လို့ငါဘာတွေဖြစ်ခဲ့တာဆိုတာတော့ စဉ်းစားတော့စဉ်းစားသင့်တယ်ပေါ့နော်ဟုတ်လားဒါမဲ့ဘုံဘုံတော့အဲ့လိုစဉ်းစားတာလားအတိတ်ကိုဘယ်ဟုတ်မှာတော့မဇွမ်းငါ့ကိုဘလို့ပြောခဲ့တာဘာဖြစ်ခဲ့တာတော့ကြည်နူးစရာတွေမကျေနပ်စရာတွေဒါတွေကိုတလဲစီတော့ဖော်ထုတ်ပြီးတော့စိတ်ကတော့ပင်ပန်းတာဆင်းရဲတာပူလောင်တာဟုတ်လားအဲ့လိုပဲမရောက်သေးတဲ့အနာဂတ်နဲ့ပတ်သက်ပြီးတော့လည်းပဲကိုယ်စိတ်ကိုတော့လောင်အောင်ရှို့ကြတာတွေကမရှိဘူးလားရှိရနော်အများကြီးကြိုတွေးပြီးတော့ပူနေကြတာပေါ့နော်တော့ကိုကိုဆိုတာကြတော့စင်လုံးကျော် ကောင်းစေချင်တာကိုအဲ့တော့မကောင်းမင်းမကောင်းလေမလားစိုးရိမ်တယ်ပေါ့နည်းနည်းလေးမှဟုတ်လားအဆင်မပြေတာလေးကမဖြစ်စေချင်တဲ့အခါကျတော့အနာဂတ်ကိုလုံးဝစင်လုံးချောစေချင်တယ်ဒါပေမဲ့ခက်တာကအနာဂတ်ဆိုတာလဲကြိုးပြီးတော့ရောက်လို့ရတဲ့ကိစ္စလဲမဟုတ်အဲ့တော့အနာဂတ်တွေဘုံဘုံတို့ပူတယ်ဆိုလို့ရှိရင်လည်းပဲတကယ်တမ်းလောက်ရမှာပါလေခုပြစ္ဆုတ်ပံမှာပဲနော်ကောင်းအောင်နော်အနာဂတ်အတွက်အဆင်ပြေအောင်အလုပ်လုပ်တာလေပြစ္ဆုတ်ပံမှာပဲလုပ်လို့ရတာအနာဂတ်တွေတကယ်စိတ်ပူတယ်ဆိုရင်လည်းပဲ အဲ့ဒီအနာဂတ်မှာကောင်းအောင်ဘယ်နေရာကနေအထိုင်ချပြီးတော့ဘုန်းဘုန်းတော်ကလောက်ရမှာတော့ပစ္စုပန်ကနေအထိုင်ချပြီးတော့လောက်ရမှာ။အော်ပြောရရင်အတိတ်ကိုရှင်းထုတ်ဖို့တဲ့အနာဂတ်ကိုရှင်းထုတ်ဖို့ကပိုခက်တယ်။နော်အတိတ်ဆိုတာပြီးခဲ့ပြီဘာမှမရှိတော့ဘူးဆိုရင်စိတ်ကလွယ်လွယ်လေးလက်ခံတယ်ဟုတ်တယ်ဒါနဲ့ပတ်သက်ပြီးတော့ပေါင်းပူစရာမလိုဘူးပေါ့နော်။ဒါပေမဲ့အနာဂတ်နဲ့ပတ်သက်ပြီးတော့ပြောဖို့ကြတော့တိတ်ပြီးတော့မလွယ်ဘူးကိုကမသိမချင်းနေရအောင်ပါလေဘဝမှာတကယ်လက်တွေ့ရလည်းပဲအနာဂတ်ကိုတကယ်ရင်ဆိုင်ရအောင်ပါ။ဟုတ်လား။ အတကူရင်ဆိုင်အောင်မဲ့အနာဂတ်နဲ့ပတ်သက်ပြီးတော့မတွေးနဲ့ဆိုလို့လက်ခံနိုင်မှုလွယ်မလားလွယ်ဘူးနော်ဒါပေမဲ့ဘုံဘုံတို့တဘာဝကြကြစဉ်းစားရင်တော့ပူလောင်မှုပင်ပန်းမှုနဲ့တော့မစဉ်းစားသင့်ဘူးအနာဂတ်အတွက်တကယ်ပူတယ်တကယ်အလုပ်လုပ်ချင်တယ်အဆင်ပြေချင်တယ်ဆိုရင်လေပစ္စုပန်မှာပဲဘုံဘုံတို့လုပ်လို့ရတာဒါကိုနားလည်မယ်ဆိုလို့ရှိရင်အနာဂတ်ကိုကြိုတွေးနေတာတွေဟာပူလောင်နေတာတွေဟာအပူပဲဆိုတာကိုလည်းနားလည်နိုင်တယ်ပေါ့ဟုတ်လားဒါပေမဲ့ခက်တာဘုံဘုံတို့ပုထုဇဉ်တွေဟာ ဒီအတိတ်နဲ့အနာဂတ်ကိုပဲတွေးပြီးတော့ပူလောင်နေကြတာပင်ပန်းနေကြတာလူတွေလည်းပူရုပ်ပန်းရုပ်တွေပေါက်နေတာအဲ့ဒါကြောင့်ပေါက်နေဟုတ်လားဘုံဘကဗာလေးပြောဖို့စဉ်းစားမိလဲဆိုတော့ခဏခဏဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့ပြောနေကြနော်ဟိုအကြောင်းအရာလေးတစ်ခုရှိတယ်အဲ့ဒါဗာလဲဆိုတော့ဟိုတေမိယဇတ်နော်ဘုရားလောင်းတေမိယမင်းသားလေးကနော်ငငယ်ရွယ်ရွယ်နဲ့ရှင်မယံမလုပ်ချင်လို့ရသေးဝဲသွားတာလေအလုံးသိတယ်ဟုတ်လား အဲ့ဒါဒီဖေနဲ့မေနဲ့ကနောက်တော့တိတဲ့အခါကျတော့တားရှိရတော်တဲ့ကိုလိုက်သွားဟိုရောက်တော်ကြီးမြင်မြင်မြင်မြဲထဲမှာတရားအုပ်ထဲနေစားတော့လည်းပဲဘယ်သူမှချက်ပြုတ်ကျွေးတဲ့လူလည်းရှိတာမဟုတ်ဘာမှချက်ပြုတ်စားကြရလည်းရှိတာမဟုတ်ဒီတိရွက်ပဲပြုတ်ပြီးတော့စားတာအဲ့ဒါသားဖြစ်တဲ့လူကဒီဖခင်ရောက်လာတဲ့အခါကျတော့သူ့မှာရှိတဲ့ဒီတိရွက်ပြုတ်ကိုပဲတည်တာပေါ့အဲ့တော့ဖခင်ကြီးကမင်းကြီးကဒီတိရွက်ပြုတ်ကိုဘယ်စားနိုင်မလို့ အဲ့ဒါလက်ဖွားပေါ်တင်ပြီးတော့နောက်လှည့်ပြီးတော့ပြတယ်မိဖုရားတွေစစ်တီတွေအကုန်လုံးပေါ့နော်ကြည်တန်တန်ငါသားစားတဲ့အစားစားတဲ့အဲ့လိုပြောရင်းနဲ့ဒီအစားစားကိုကြည့်ပြီးတော့သူ့စိတ်ထဲမှာနော်မေးကျင်တာလေးတစ်ခု ပေါ်လာတယ်အဲ့ဒါဘာလဲဆိုတော့အော်တော်ထဲမှာတယောက်တည်းနေပြီးတော့အလွန်ကြမ်းတမ်းတဲ့ဒီအစားစားကိုစားပြီးတော့သူ့ရဲ့ရုပ်ရည်ကိုကြည့်လိုက်တဲ့အခါကျတော့အလွန်မှကြည်လင်တန့်ရှင်းပြီးတော့နော်ရုပ်ကဝင်းနေတယ်ပေါ့နော်ဝင်းဣနေတယ် ကြည်လင်းနေတယ်မြင်ရတာကိုအလွန်မကိုစိတ်ကို ချမ်းသာစေတယ်အေးချမ်းစေတယ်အဲ့ဒါကြောင့်မလို့မေးတာမင်းကြီးကနော်အရှင်သာဒီလိုကြမ်းထမ်းတဲ့အစားအစာကိုစားပြီးတော့တောထဲမှာတယောက်တည်းနေနေရပါလှဲ့ကင်တယ်ဘယ်နဲ့ကြောင့်ရုပ်ရည်အစဉ်ကဒီလောက်ကြည်လင်တန့်ရှင်းနေရတာတော့အဲ့တော့ဘုရားလောင်းပြန်ပြောတဲ့စကားလေးဒါလောကလူသားတွေအနေနဲ့အလွန်မှတော့စဉ်းစားတွေကလည်းကောင်းတဲ့အဝင်ဝင်ညာလည်းဖြစ်တဲ့အကြောင်းအရာလေးတစ်ခုပေါ့နော်သူကဘာပြောတော့ဆိုတော့ အတိတနာနုသောစာမိနဗ္ဗဇပါမိအနာဂတံပစ္စုပန်နေနရာပေမိတေနဝန္နောပတိရတိမင်းကြီးတဲ့ငါရဲ့မျက်နာရုပ်အစင်းဘာလို့ကြည်လင်တန့်ရှင်းနေရလဲဆိုလို့ရှိရင်အတိတနာနုသောစာမိတဲ့ငါဖြစ်ခဲ့ပြီးသားမရှိတော့တဲ့အတိတ်နဲ့ပတ်သက်ပြီးတော့ငါစိတ်ထဲမှာပူလောင်တဲ့ပင်ပန်းတဲ့ဆင်းရဲတဲ့ဆိုတာဘာမှမရှိဘူးတဲ့အတိတ်ကို तू မရှိတော့ဘူးလို့ပြပြဝဝနားလေလို့ဒီအတိတ်ကိုသူ့စိတ်ထဲကနေရှင်းထုတ်ထားနိုင်တယ်ဟုတ်လား နဗ္ဗဇ္ဗပါမိအနာဂတံတဲ့ဟိုအနာဂတ်နဲ့ပတ်သက်ပြီးတော့လည်းပဲငါဘာတွေဖြစ်ချင်လိုက်တာဘာတွေမြန်ဖြစ်မှလေလဲဆိုတဲ့ကြောက်ကြမှုတောင့်တမှုတွေငါမှဘာမှမရှိဘူးတဲ့ပူလောင်ပင်ပန်းတာမရှိဘူးအတိတ်ကလည်းသူ့ကိုမနှိပ်စက်ဘူးအနာဂတ်ကလည်းသူ့ကိုမနှိပ်စက်ဘူးဘောင်းဆိုသူကစိတ်ထဲကိုသူမထည့်ဘူးဟုတ်လားပစ္စုပန်နေနာရာပေမိတယ်အခုလောလောဆယ်ပစ္စုပန်အခြေအနေလေးနဲ့ငါမျှတအေးတဲ့အဲ့ဒီစကလုံးလေးကိုဘုံဘုံက အလွန်မှသဘောကျတယ်နားတယ်လေစွဲသေးခြင်းနဲ့ပေါ့နော်ပိစုတ်ပန္နေနာရပေမိအခုဖြစ်နေတာလေးနဲ့စိတ်ကမျှတတယ်တဲ့ဟုတ်လားများသောအားဖြင့်ဘုံဘုံတို့ကလောလောဆယ်ဖြစ်နေတာနဲ့မမျှတတဲ့အချိန်မှာစိတ်တွေဆင်းရဲကြတာပေါ့နော်ဟုတ်လားတင်နဝဏပတိတိအဲ့ဒါကြောင့်မလို့ငါရဲ့မျက်နှာလေးကကြည်လင်တန့်ရှင်းနေတာဒါလေးကိုမှတ်ရမယ်နော်အတိတ်ကိုလည်းပဲနော်ပူလောင်အောင်သူ့စိတ်ထဲမှာထည့်မထားဘူးနော်အနာဂတ်နဲ့ပတ်သက်ပြီးတော့လည်းဘာမှဆိုရင်ကြောက်ကြမှုတောင့်တမှု မရှိဘူးအခုလောလောဆယ်ဖြစ်နေတဲ့ပိစုပန်လေးနဲ့လည်းသူဟာမျှတတယ်အဆင်ပြေတယ်တဲ့အဲ့ဒါကြောင့်မလို့သူ့ရဲ့မျက်နှာလေးကကြည်လင်တန်ရှင်းနေတာဆက်ပြီးတော့သူကလောကလူသားတွေရဲ့အပေါ်မှာဝေဖန်ပြသေးတယ်အနာဂတပါဇက်ပါယအတိတတနုသောစန္ဒာဣဒေနာဘာလတုတ်တန်တိနလောဝဟရိတော်လူတော်လူအများစုကတော့အဲ့လိုမဟုတ်ဘူးတဲ့နော်အနာဂတပါဇက်ပါယတဲ့ရောက်မလာသေးတဲ့အနာဂတ်နဲ့ပတ်သက်ပြီးတော့အမျိုးမျိုးစိတ်ကူးတွေနဲ့ နော်တောင့်တနေကြတာကြောက်ကြနေကြတာပူပန်းနေကြတာစိုးရိမ်ကြတာတွေရှိတယ်တဲ့အတိတတနုသောဆန္ဒပိုးပြီးတော့မိုက်မဲတာတော့ဘာမှမရှိတော့တဲ့ဘာမှမရှိတော့တဲ့အတိတ်နဲ့ပတ်သက်ပြီးတော့လေသူတို့စိတ်ထဲမှာဝင်တို့အမူကြီးတစ်ခုအနေနဲ့ထမ်းရွက်နေကြတယ်ပူလောင်နေကြတယ်ပင်ပန်းနေကြတယ်အဲ့ဒီတော့ဘာဖြစ်တုံးဆိုတော့နော်နလောဝဟရိတော်လူတော်တယ်နော်ရိပ်ဖြတ်ထားတဲ့ဆွဲနှုတ်ထားတဲ့နော်မြစ်ပင်လေးများလို့ အဲ့ဒီပုံကိုယ်တွေရဲ့မျက်နှာရုပ်ရှင်ဟာညှိုးနွမ်းခြောက်သွေ့နေကြတယ်တဲ့စဉ်းစားကြည့်နော်သူပေးတဲ့ဥမာလေးဘုံဘုံတို့စိမ့်ဆိုနေတဲ့မြက်ပင်လေးတွေတစ်ပင်လေးတွေကိုဒဇင်နဲ့ရိတ်ဖြတ်လိုက်မယ်ဒါမှမဟုတ်ဆွဲပြတ်လိုက်မယ်ဆိုခဏနေဘာဖြစ်သွားညိုးသွားဟုတ်လားအဲ့လိုပဲလူတွေရဲ့မျက်နှာလေးတွေလန်းလန်းဆန်းဆန်းကြည်ကြည်လင်းလင်းနော်တန်တန်ရှင်းရှင်းလေးမရှိတာဘာလို့လို့တော့သူတို့ရဲ့စိတ်ကိုလောင်းနေလို့ပြောရရင်မျက်နှာဆိုတာစိတ်ရဲ့ပတွင်းပေါက်လေးလို့ဘုံဘုံကတော့ထင်တယ်ဟုတ်လားဒီမျက်နှာလေးကိုကြည့်ပြီးတော့ နော်ချမ်းသာတဲ့စိတ်ဖြစ်နေလားဆင်းရဲတဲ့စိတ်ဖြစ်နေလားလို့ရေဘူးရသဘောကတော့ပြောလို့ရတယ်ဟုတ်လားအဲ့ဒါစိတ်ကဆင်းရဲနေပြီဆိုရင်မျက်နှာကြည်လင်နိုင်မလားပဲကြည်လင်နိုင်မတော့ပင်ပန်းတယ်ပူလောင်တယ်ဟုတ်လားပင်ပန်းမှုပူလောင်မှုစိတ်ရဲ့ပင်ပန်းပူလောင်မှုဒဏ်ကိုဒီရုပ်ဟာခံရတယ်အဲ့တော့ရိပ်ဖြတ်ထားတဲ့ဆွဲနှုတ်ထားတဲ့မျက်ပင်လေးများလို့တစ်ပင်လေးများလို့ညှိုးနွမ်းပြီးတော့နေကြတာအားတဲ့ဟုတ်လားဒါကြောင့်ဘုမတို့ရဲ့စိတ်နှလုံးကိုအေးချမ်းခြင်းတယ်နော်ချမ်းသာခြင်းတယ်ဆိုလို့ရှိရင် ကိုယ့်ရဲ့စိတ်ကိုပြစ္ဆုတ်ပံမှာနေနိုင်အောင်ကြိုးစားရမှာတော့ဒီနေရာမှာအတိတ်ကိုရှင်းထုတ်ဖို့အနာဂတ်ကိုရှင်းထုတ်ဖို့အတိတ်နဲ့အနာဂတ်နဲ့ပတ်သက်ပြီးတော့ဘုံဘုံတို့တော့အစင်မလိုက်ဖို့မဆွဲလန်းဖို့ဆိုလို့ရှိရင်ဟိုနီလန်းလေးကစနစ်တကျသွားရင်တော့ပိုကောင်းတယ်ပေါ့နော်အဲ့ဒါကဘုံဘုံတို့ဟောထားတာလည်းရှိပါတယ်ကောင်းသောညဆိုတာအဲ့ဒါအကျေတန်ဝင်မယ်နော်အတိတန္နာနွာကမေယနပတိကင်ခေအနာဂတံယရတိတံအနာယရတိတံပဟိနန္တံအပတ္တင်္စအနာဂတံ နော်အတိတ်ကိုလည်းအစင်မလိုက်နဲ့အနာဂတ်ကိုလည်းအစင်မလိုက်နဲ့ဘယ်နဲ့ကြောင့်တော့အတိတ်ဆိုတာမရှိတော့ပြီးခဲ့ပြီအနာဂတ်ဆိုတာ ရောက်မလာသေးဘူးတဲ့အဲ့တော့ဒီစကားလေးထဲမှာစဉ်းစားကြရအများကြီးရှိတယ်အတိတ်ကိုအစင်မလိုက်ခြင်းမူအနာဂတ်ကိုအစင်မလိုက်ခြင်းမူအတိတ်နဲ့အနာဂတ်နဲ့ပတ်သက်ပြီးတော့စိတ်မပူလောင်ခြင်းမူမပင်ပန်းခြင်းမူဆိုရင်နားလည်မှုရှိရမယ်အဲ့ဒါပါတော့အတိတ်ဆိုတာ မရှိတော့ဘူးလို့နားလည်မှုရှိရမယ်အနာဂတ်ဆိုတာမရောက်သေးဘူးလို့နားလည်မှုရှိရမယ် အဲ့ဒီနားလည်မှုကအလွန်အဓိကကြတဲ့နားလည်မှုပဲဘုံဘုံတော့အတိတ်ကိုမရှိတော့ဘူးလို့မတွေးမိဘူးနော်ရှိသေးသေးအောင်ရောင်သိမ့်ပိုက်ထားတာပေါ့နော်ဆိုကြပါစို့စောစောကကိုလူတယောက်ကနော်မကောင်းတရားပြောလိုက်တယ်ဆိုရင်ကိုစိတ်တူတယ်ပေါ့နော်အကိုစိတ်တူနေတဲ့အချိန်မှာအဲ့ဒီပြောတဲ့အတန်ကတကယ်တမ်းရှိသေးသလားမရှိတော့ဘူးနော်စဉ်းစားကြည့်ဒါပေမဲ့ကိုကမရှိတော့မှပဲစိတ်ကတိုးနေတာနော်ဒါပေမဲ့အဲ့ဒါမရှိတော့ဘူးလို့ကိုယ်စိတ်ထဲမှာမစဉ်းစားမိဘူးပေါ့ ဟုတ်လားဒီအတန်တွေကကြားယောင်နေတယ်ပေါ့ဒီလူရဲ့ပြောပုံဆိုပုံအမူအရာလည်းမျက်စိထဲမှာမြင်နေတယ်ဟုတ်လားအဲ့တော့စိတ်ကမလုပ်နေတော့ဆိုးပြီးစိတ်ကတိုးပြီးဟောတခါတလေတွေးမိတွေးရစိတ်ဥတွေပေါက်ပြီးတော့ငကိုတော့ကိုကိုဘယ်သူကဘလို့တွေပြောတာကိုပေါ်ဘလို့ဆက်ဆံတာဟာအဲ့ဒီလူကလူလောကကြီးမှာရှိတော့မရှိတော့ဘူးတချို့ဆိုရင်ဒါပေမဲ့ကိုယ်စိတ်ကူးထဲမှာတော့ပုံဖော်နေတယ်ရှိနေသလိုလိုပုံဖော်ပြီးတော့စိတ်တွေပါဖြစ်တော့အကုသိုလ်တွေဖြစ်ကြတာဟုတ်လား ဒါကြောင့်အတိတ်ဆိုတာမရှိတော့ဘူးဆိုတာကိုပိုင်ပိုင်နိုင်နိုင်ဖုံဖုံတို့နော်သိအောင်အလေးအကျင့်လုပ်ပေးရမယ်ဒီစိတ်ကိုအတိပေးထားမယ်ခုတင်လေးဖြစ်ခဲ့တာတော့မရှိတော့ဘူးနော်ခုတင်လေးဖြစ်ခဲ့တာတော့မရှိတော့ဘူးနော်သောသောဖြစ်ခဲ့တာတွေကိုမပြောနဲ့ဟောဒီစိတ်ကိုဘာလုပ်ပေးရမလဲသင်ပေးရမယ်အဲ့ဒါကိုမြင်အောင်လေ့ကျင့်ပေးရမယ်မင်းအဲ့ဒါကိုသိဘာမှမရှိတော့ဘူးအဲ့ဒါတွေကအများကြီးလွတ်လပ်နိုင်တယ်ပေါ့ဟုတ်လားအဲ့ဒါလိုပဲအနာဂတ်ဆိုတာလည်းမရောက်သေးဘူးမရောက်သေးဘူးနော်အကြောင်းတရားတွေကဘယ်လိုလာမှမသိလို့ အကြောင်းတရားတွေကဘယ်လိုလုပ်ခဲ့မှမသိလို့အနာဂတ်ဆိုတာဘာမှလည်းမသိကြဘူးဒါအမှန်တရားပဲဘာတွေဖြစ်မယ်ဆိုတာဘယ်သူမှမသိနိုင်ဘူးဟုတ်လားဘာမလို့တော့အကြောင်းတရားကိုဘုံဘုံတို့စွန့်အောင်မသိလို့ဟုတ်တယ်မဟုတ်လားอืมအဲ့ဒါလို့အနာဂတ်ဟာမရှိသေးဘူးမရောက်သေးဘူးအတိတ်ဟာမရှိတော့ဘူးလို့ပိုင်ပိုင်နိုင်နိုင် သိလေလေအတိတ်နဲ့အနာဂတ်ကြောင့်ဒုက္ခရောက်ရတာနေလေလေပဲအဲ့ဒါဆက်ပြီးတော့မြတ်စွာဘုရားအဲ့ဒီဒေသနာမှာဒီအတိတ်နဲ့အနာဂတ်ကိုနော်ပြန်ရင်းနဲ့ကြံရင်းနဲ့ မဆင်းရဲဖို့အတွက်တကယ်လက်တွေ့မှာဘလို့ကျင့်ရမလဲဆိုတာကိုနော်သတိပဋ္ဌာန်ဒေသနာကြီးရဲ့အကျေလိုလည်းပဲဘုမလို့စိတ်ထဲမှာခံစားရတဲ့ကာထာလေးအဲ့ဒီမှာပြောတယ်နော်ဘာပြောတော့အတိတန္တနုသောအတိတန္တနာဂမိယနပတိကင်ခေအနာဂတံယရတိတံပိဟိနန္တအပတ္တင်္စအနာဂတံပိစုပန်တင်္စယောဓမံတထတထဝိပတတိဟောအခုလောလောဆယ်ဖြစ်နေတာလေးကိုအမှန်သိပြီးတော့နေလိုက်ပါနော် ပစ္စုပန်နေစရောဓမ္မတထတထဝိပတ္တိအခုလောလောဆယ်ဖြစ်နေတာလေးကိုယ်ခန္ဓာမှာဖြစ်နေတာလေးကိုအမှန်သိပြီးတော့နေလိုက်ပါအဲ့ဒါဆိုရင်အတ္တန်ဟိတံအတ္တန်ကုပ္ပံနော်ဒီစိတ်ကဒေါသနဲ့လည်းပျက်စီးမှာမဟုတ်ဘူးလောဘနဲ့လည်းပဲနော်ရင်မူးတွေ့တာနေမှာမဟုတ်ဘူးဟုတ်လားအဲ့ဒီနီးနဲ့ဉာဏ်ရှိတယ်လို့ဆိုတာ နေရမယ်ထိုင်ရမယ်နော်တန်ဝိရမနုပြွေရေဆိုအဲ့ဒါပြောတာဟုတ်လားအဲတော့ပြောရင်ဒါပါလေဒါနီလန်းလေးပေါ့ဟုတ်လားစိတ်ချမ်းသာခြင်းတယ်ဆိုလို့ရှိရင် အတိတ်နဲ့အနာဂတ်ကိုနော်ဘုံဘုံတို့တွေစိတ်တွေအမြဲတမ်းပြေးသွားနေတဲ့အလေးကျင့်စိုးကိုနော်ပြစ္ဆုတ်ပံမှာနေတဲ့အလေးကျင့်ကောင်းအလေးကျင့်အမှန်နဲ့ဘာလို့မတော့အစာထိုးရမယ်ဟုတ်လားအဲ့ဒါဆိုလို့ရှိရင်ဘုံဘုံတို့ကဘာကိုပြပြဝဝနားလည်ရမလို့ဆိုတော့တတိပဋ္ဌာန်ဒေသနာတတိပဋ္ဌာန်နီလန်းကိုပြပြဝဝနားလည်မှာဖြစ်လိမ့်မယ်နော်အခုကအချိန်ကစေ့သွားပြီဟုတ်လား45မိနစ်ရှိသွားနော်17နာရီတောင်ထိုးပြီနော်အဲ့တော့စောစောကလိုင်းကကတိကောက်ဖြစ်နေတာ ပြောရင်တာလေးတွေအပြေလွာပြောနေရတယ်ဒါပေမဲ့ဒီလောက်ပဲပြောမလို့စဉ်းစားထားတာပါပြောရတာအဆင်ပြေပါနော်တပုံတို့အကုန်လုံးနေကုန်းချုပ်ကြည့်မယ်ဟုတ်လားနှလုံးစိတ်ဝမ်းငြိမ်းအေးဖို့စိတ်နှလုံးချမ်းသာဖို့အတွက်နော်မြတ်စွာဘုရားသင်ပြပေးခဲ့တဲ့ဤလမ်းပေါင်းများစွာတဲ့ကဒီကနေ့နှစ်နီးဟုတ်လားပထမနီးကကိုယ်ကလွဲလို့ဘု து အကြောင်းမှခေါင်းထဲကိုမရောက်စေဘဲနဲ့ကိုယ့်အတွက်အရေးအကြီးဆုံးဖြစ်တဲ့ကိုယ်အကြောင်းကိုပဲ မှန်မှန်ကန်ကန်သိအောင်စဉ်းစားဖို့ဆင်ခြင်ဖို့ဟုတ်လားကိုเจ้าကိုမှန်မှန်ကန်ကန်သိလို့ရှိရင်ကိုယ့်ရဲ့လိုအပ်ချက်တွေကိုနားလည်ပြီးတော့ကောင်းတဲ့ကောင်းအောင်ကြိုးစားရင်းနဲ့ကိုယ်စိတ်ကလေးလုံခြုံပြီးတော့ချမ်းသာမှုကိုရနိုင်တယ်ဟုတ်လားသူများအကြောင်းတွေကိုစဉ်းစားလို့ဖြစ်တဲ့ပူလောင်မှုပင်ပန်းမှုတွေကိုလည်းဖယ်ဖျောက်ပြီးတာဖြစ်သွားမယ်နော်အများကြီးတက်တာရနိုင်တယ်လို့ထင်ပါတယ်အဲ့ဒီအရာကိုလိုက်နာနိုင်ရင်တောင်ဟုတ်လားနောက်ဒုတိယနည်းရပါလေစိတ်ကိုပြစ္ဆုတ်ပံမှာထားနိုင်ဖို့ဟုတ်လားအတိတ်အနာဂတ်ကိုမရောက်စေဘဲနဲ့ သတိပဋ္ဌာန်နီလန်းကိုအသုံးပြုပြီးတော့ပြစ္ဆုတ်ပံဖြစ်စေတဘာဝတရားလေးတွေရဲ့ပုံမှာစိတ်ကိုအမှန်ကန်သိအောင်လေ့ကျင့်နိုင်ဖို့ဟုတ်လားအဲအဲ့ဒါကိုဘုန်းဘုန်းတို့နော်လိုင်းနာနိုင်ရင်လိုင်းနာနိုင်သလောက်ကိုယ့်ရဲ့စိတ်နှလုံးဟာငြိမ်အေးမယ်ပေါ့နော်ဒါကြောင့်မြတ်စွာဘုရားရဲ့နော်ဆေးဝါးတွေနဲ့တူတဲ့မှန်ကန်တဲ့ဒီနီလန်းတွေကိုလိုက်နာကျင့်သုံးပြီးတော့နှလုံးစေဝံခြင်းအေးကြတဲ့ပုံကိုယ်တွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ပြုလို့အထောက်အထောက်ကုသိုလ်ကောင်းမှုအစွတ်စွတ်တို့ရဲ့စွမ်းတတ္တိကြောင့် ဘုရားတပည့်တော်တို့သည်မညံပုညံမျက်နှိဗံကိုလင်မြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟုပတ္တနာအောင်ရှုပြုကြကုန်ရာတတိကဲဆူတောင်းကြမျှဝေကြအောင်နော်တခါကြီးဦးမြင့်ကျော်တို့မာကြီးတော်ချိုချိုဝင်းတို့လည်းပဲကိုပြုထားတဲ့ကုသိုလ်ကောင်းမှုလေးအာယုံပြုပြီးတော့ နော်ရေသက်တုံချအမြတ်တမ်းပေးဝေတာလေးကိုလိုက်ဆိုကြပေါ့အားလုံးနော် line ပေါ်မှာရှိလိမ့်မယ်လို့ထင်ပါတယ်ဟုတ်လားအဲအားလုံးညီညာလိုက်ဆိုကြရအောင်အရှင်ဖေယားဘုရားတည်းတော်တို့သည်ယနေ့ယခု ပြုလုပ်အပ်သောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအဆုရှုတို့သည် မဉ္ဉံဖို့ဉံမျက်နိဗ္ဗာန်ကိုမျက်မှောက်ပြုရန်အာကောင်းသောအကြောင်းတရားဖြစ်ပါစေတည်းပြုလုပ်အထောက်အပ်သောကုသိုလ်ကောင်းမှုအဆွတ်ရှုတို့ဤအဖို့ပါကကိုအသက်ထင်ရှားရှိမရှိဖြစ်ကုန်သော ဘိုးဘွားမိဘဆွေမျိုးသားချင်းတို့ဟာ၎င်းကိုဆောင်နှက်ကြောင်းဆောင်နှက်သာသနာတော်ဆောင်နှက်တကူအိဋ္ဌိပတ်နှင့်ဖြည့်စုံကြကုန်သောနတ်မြတ်နတ်ကောင်းနတ်အပေါင်းတို့အားအစာထား၍30ဘုံကျင်လီကုန်သော တတ္တဝအနန္တတို့အားအညီအမျှပေးဝေငှပါ၏အမျှရကြ၍ကိုစိတ်နှပြကျမ်းမာချမ်းသာကြသည် ဖြစ်ကြပါစေသောအမျှအမျှအမျှ ရှုတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြရှုတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြ ယူတော်မူကြပါကုန်တော်သာဓုသာဓုသာဓုထိုင်အလုံးကိုယ်စိတ်နှပြချမ်းသာချမ်းသာကြပါစေ သေးရသေးဘူး